ခန်းကြီး73အငယ်1မှ8ယောရှုသည်အို၍အသက်ကြီးရင်သောအခါသာရဖျားကတင်းဒီအို၍အသက်ကြီးရင်ပြီတင်းယူရမည်မြေလဲအများကြံသေး၏ကြံသောမြေဟုမူကားဖိလိတိပြည်မှဆ၍ဂေရှုရီပြည်တစ်လျှောက်လုံးအဲဂုတုပြည်အရှိရှီဟောရမြစ်မှဆ၍မြောက်မျက်နှာ၌အေဂျုံမြို့နယ်တိုင်အောင်ခါနနီလူနေသောပြည် ဖိလိတိမင်းငါးပါးတည်းဟုသောဂါဇတိလူအာဇောတိလူအေရှကလောနီလူဂိတ်တိလူအေချောနီလူနှင့်တကွအာဝိလူနေသောပြည်တောင်မျက်နှာမှဆ၍အာမောရိပြည်အာဖဲ့မြို့တိုင်အောင်ခါနနီပြည်လျှောက်လုံးနှင့်ဇီးဒုံပြည်အနားမှရှိသော မာရပြည်နေထွက်ရဘက်ဟေရမုန်တောင်ခြေရင်း၌ဘာလကတ်မြို့မှဆ၍ ဟာမတ်ပြည်အဝင်တိုင်အောင်ဂေဗလတ်ပြည်လေဗနုန်ပြည်တလျှောက်လုံးကျန်တည်းလေဗနုန်တောင်မှဆ၍မိတရဖောသမိမြို့တိုင်အောင်တောင်ပေါ်၌နေသောသူနှင့်ဇီဒိုနီလူအပေါင်းတို့ကိုဣဒရလအမျိုးသားရှေ့မှငါနှင်ထုတ်ပြီတို့ဖြစ်၍ငါမှာထားသည့်အတိုင်းစည်ရည်တံပြုလျက်ထိုမြေကိုဣဒရလလူတို့အားအမွေဝေဖန်လောယခုမှဤပြည်ကို ဣဒရေလအမျိုးကိုးမျိုးနှင့် မနာရှေအမျိုးတဝက်တို့အားအမွေဝေဖန်လော့။ရုဗင်အမျိုးဂဒ်အမျိုး မနာရှေအမျိုးတဝက်တို့သည်ယော်ဒန်မြစ်ရှေ့ဘက် မောရှေပေးသည့်အတိုင်းမိမိတို့ အမွေမြေကိုခံကြပြီဟု မိန်တော်မူ၏။အငယ်ကူမ73ထာဝရဘုရား၏ကျွန်မောရှေပေးသောမြေဟုမူကား အာနုန်မြစ်နား၌ရှိသော အာရော်မြို့၊မြစ်အကွေ့၌ရှိသမျှသောမြို့တို့နှင့်တကွဒိဘုန်မြို့တိုင်အောင် မေဒဘလွင်ပြင်တရှောက်လုံး၊အမ္မုန်ပြည်စွန်းတိုင်အောင် ဟေရှဘုန်မြို့၌မင်းပြုသောအာမောရိရှင်ဘုရင်ရှိဟုန်အစိုးရသောမြို့ရှိသမျှ၊ဂိလဒ်ပြည်၊ဂေရှုရိလူ၊မာခါသိလူနေသောပြည်၊ဟေရမုန်တောင်ရှိသမျှ၊သာလကပြည်တိုင်အောင် ဗာရှန်ပြည်တရှောက်လုံးအလွန်ကြီးမားသော လူမျိုးတဲကကြံကျွင်းသောသူ အာရှတရုတ်မြို့ဧဒရီမြို့၌မင်းပြုသောဗာရှန်ရှင်ဘီရင်ဩဂတ်ဤနိုင်ငံတလျှောက်လုံးပါတည်းထိုမင်းတို့ကို မောရှေသည်လှုပ်ကြံ၍ပယ်ရှားလေ၏တို့ရတွင်ဤဒေလလူတို့သည်ဂေရှုရီလူမာခတိလူတို့ကို မနှင်ထုတ်ကြထိုလူမျိုးတို့သည်ယနေ့တိုင်အောင် ဣသရေလအမျိုးသားတို့နှင့်အတူနေကြ၏အငယ်14မှ23လေဝိအမျိုးအားအမွေကိုမပေးဣသရေလအမျိုး၏ဖျားသခင်သာရဖျားအားမိဖြင့်ပူဇော်သောရစ်တို့သည် အမိန်တော်ရှိသည့်အတိုင်းသူတို့အမွေဖြစ်သည်မောရှိသည်ရုဘင်အမျိုးသားအဆွေအမျိုးအသီးသီးတို့အားအမွေပေးသောပြည်များဟုမူကားအာနုံမျက်နှာ၌ရှိသော အာရောမြို့ မြစ်ကွေ၌ရှိသည်များသောမြို့တို့နှင့်တကွမေတဘလွင်ပြင်တလျှောက်လုံးဟေရှဘုံမြို့နှင့်တကွလွင်ပြင်၌ရှိသည်များသောမြို့ဒီဘုံမြို့ဗာမုတ်ပါလမြို့ဘက်ပါလမောင်မြို့ယဟန်ဆာမြို့ကေဒမုတ်မြို့မေဖက်မြို့ကိယရသိမ်မြို့ဇိပမာမြို့ဂျိုင်းတွင်တောင်ပေါ်မှရှိသောဇာရက်ရှာဟာမြို့ဘက်ပေကူရမြို့အာဆုပိတကာမြို့ ဗက်ရှေရှိမုတ်မြို့၊လွင်ပြင်၌ရှိသမျှသောမြို့တို့နှင့်တကွ၊ဟေရှဘုန်မြို့၌မင်းပြုရသောအာမောရိရှင်ဘုရင်ရှိဟုန်၏နိုင်ငံတရှောက်လုံးကို ပေးသတည်း။ထိုရှင်ဘုရင်ကို၎င်း၊ထိုရှင်ဘုရင်ချီးမြှောက်၍သူ့ပြည်၌နေသောမိဒျန်မင်းကြီးငါးပါး၊ဣဝိ၊ရေကင်၊ဇုရ၊ဟုရ၊ရေဘတို့ကို၎င်း၊မောရှေသည်လုပ်ကြံလေ၏။ပရောဖက်လုပ်သော ဘောရသားဘာလံကိုလည်းအတိခံရသောသူတို့နှင့်ရော၍ဤဒေလလူတို့သည်ဓာနှင့် ကွက်မြက်ကြ၏ရုဘင်အမျိုးသားနေရာ အပိုင်းခြားကားယော်ဒန်မြစ်နှင့်မြစ်ကမ်းပါသည်ဤ၍ကရုဘင်အမျိုးသားအဆွေအမျိုးအလိုက်အမွေခံရသောမြို့ရွာများပေသည်အငယ်24မှ28 မောရှေသည်ဂဒ်အမျိုးသားအဆွေအမျိုးအသီးအသီးတို့အားအမွေပေးသောပြည်များဟူမူကား၊ယာဇာမြို့မှစ၍ဂိလဒ်မြို့ရှိသမျှတို့နှင့်တကွရဗ္ဗာမြို့ရှေ့၌ရှိသော အာရော်မြို့တိုင်အောင်အမ္မုန်ပြည်တဝက်၊ဟေရှဘုန်မြို့မှစ၍ရာမတ်မိဇပါမြို့၊ဗေတောနိမ်မြို့တိုင်အောင်၎င်း၊မဟာနိမ်မြို့မှစ၍ဒေဗိရမြို့နယ်တိုင်အောင်၎င်း၊ပါသောပြည်၊ချိုင့်၌လည်း ဗေသရန်မြို့၊ဗက်နိမရမြို့၊သုကုမြို့၊ဇာဖုန်မြို့အစရှိသောယော်ဒန်မြစ်အရှေ့ဘက်၊ယော်ဒန်မြစ်အပိုင်းအခြားဂင်္နေသရက်အိုင်နားတိုင်အောင်ဟေရှဘုန်ရှင်ဘုရင်ရှိဟုန်ပိုင်သော နိုင်ငံကျန်ကြွင်းသမျှကို ပေးသတည်း။ဤရွေ့ကား၊ဂဒ်အမျိုးသားအဆွေအမျိုးအလိုက်အမွေခံရသောမြို့ရွာများပေတည်း။29 မောရှေသည်မနာရှေအမျိုးတဝက်အားအမွေပေး၍မနာရှေအမျိုးသားတဝက်သည်အဆွေအမျိုးအလိုက်အမွေခံရသောပြည်များဟူမူကား၊မဟာနိမ်မြို့မှစ၍ဗာရှန်ပြည်တည်းဟူသောဗာရှန်ရှင်ဘုရင်ဩဃ၏နိုင်ငံတရှောက်လုံး၊ဗာရှန်ပြည်၌ပါသောယာဣရမြို့ခြောက်ဆယ်ကို အမွေခံရသတည်း။ဂိလဒ်ပြည်တဝက်၊ဗာရှန်ပြည်၌ဩဃနိုင်ငံ၏အဝင် အာရှတရုမျိုးနှင့်အေဂိမျိုးတို့ကိုမနာရှေသားမာခိရဤသားမီတဝက်အဆွေအမျိုးအလိုက်ပိုင်ရကြ၏ဤ၍ကမောရှေသည်ယော်ဒန်မြစ်အရှိယေရိခေါမြို့တစ်ဖက်မောဘလွင်ပြင်၌အမွေဝေဖန်သောပြည်များပေသည်လေဝိအမျိုးအားအမွေကိုမပေးဣဒရေလအမျိုး၏ဘုရားသခင်သာရဘုရားသည်အမိန်တော်ရှိသည့်အတိုင်း သူတို့အမွေဖြစ်တော်မူသတည်း